ခန်းကြီး62အငယ်1မှ9စီအုံမြို့ဒီဟုသောယေရုရှလင်မြို့၏ဖြောင့်မတ်ခြင်းသည်ယုံကြည်ကဲ့သို့၎င်းသူ၏ကယ်တင်ခြင်းသည်ထွန်းတောက်သောစီမီခွက်ကဲ့သို့၎င်းမထင်ရှားမီတိုင်အောင် ထိုမြို့အတွက်ငါသည်တိတ်ဆိတ်ငြိမ်သက်စွာမနေရတပန်းမျိုးသားတို့သည်တင်ဤဖြောက်မှတ်ခြင်းကို၎င်းရှင်မြင်အပေါင်းတို့သည်တင်ဤဘုံတရေကို၎င်းမြင်ရကြလိမ့်မည်။သာရဖျားဤနှုတ်တော်ထွက်နာမသစ်ဖြင့် တင့်ကိုခေါ်ကြလိမ့်မည်။တင်သည်သာရဖျား၏လက်တော်၌တင့်တယ်သောဥယျာဉ်တင်ဤဖျားသခင်ကင်တော်မူသောမင်းမြောက်တရဖူဖြစ်လိမ့်မည်။တင့်ကိုစွန့်ပစ်သောသူဟု၍၎င်း၊တင်ဤမြေကိုလူစိတ်ညံသောမြေဟု၍၎င်းနောက်တဖန်မခေါ်ရ။တင်သည်ငါနှစ်သက်သောသူတင်ဤမြေသည်လက်ထပ်သောမြေဟုသောအမည်ကိုရလိမ့်မည်။အကြောင်းမူကားသာရဖျားသည်တင့်ကိုနှစ်သက်တော်မူ၏ သင်၏မြေကိုလည်းလက်ထပ်ရလိမ့်မည်လူပြိုသည် အပြိုကညာနှင့်လက်ထပ်တကဲ့သို့သင်၏သားတို့သည်သင်နှင့်လက်ထပ်ကြလိမ့်မည်မင်္ဂလာဆောင်လူလင်သည် မင်္ဂလာဆောင်သူတို့သမီး၌ဝမ်းမြောက်တကဲ့သို့သင်၏ဖျားသခင်သည်သင်၌ဝမ်းမြောက်တော်မူလိမ့်မည်အိုယေရုရှလင်မြို့နင်းညံမပြတ်တိတ်ဆိတ်စွာမနေရသောလူဆောင်တို့ကိုသင်၏မြို့ရိုးပေါ်မှာငါထားပြီး ထာဝရဘုရားကိုအောက်မေ့စေသောသူတို့၊တိတ်ဆိတ်စွာမနေကြနှင့်။ယေရုရှလင်မြို့ကိုအမြဲတည်တော်မမူ၊မြေကြီးပေါ်မှာချီးမွမ်းစရာအကြောင်းဖြစ်စေတော်မမူမှီတိုင်အောင်၊ဘုရားသခင်ကိုမငြိမ်စေကြနှင့်။ထာဝရဘုရားက၊သင်၏ရန်သူတို့ကိုသင်၏စပါးနှင့်နောက်တဖန်ငါမကျွေး။သင်သည်ကြိုးစား၍လုပ်သောစပျစ်ရည်ကိုတပါးအမျိုးသားတို့သည်မသောက်ရကြ။စပါးကို ရိတ်သောသူတို့သည်ကိုယ်တိုင်စား၍ ထာဝရဘုရားကိုချီးမွမ်းကြလိမ့်မည်။စပြစ်တီးကိုတိမ့်သောသူတို့သည်ငါ၏တန်ရှင်းရာဌာနတတိုင်းအတွင်း၌စပြစ်ရေကိုတောက်ကြလိမ့်မည်ဟုတကူးကြီးသောလက်ရလက်ယုံတော်ကိုတိုင်တီ၍ကျိန်ဆိုတော်မူပြီ။အငယ်တစ်မှဆနှစ်မြို့တကားမှထွက်ကြထွက်ကြလူများဖို့လမ်းကိုပြင်ကြမြေဖို့ကြဖို့ကြ ကြောက်များကိုပယ်ရှင်းကြလူများဖို့အလံကိုထူကြမြေကြီးစွန်းတိုင်အောင်ထာဝရဘုရားမိန်တော်မူသည်ကားတင့်ကိုကယ်တင်သောသူသည်လာ၏မိမိခံထိုက်သောအခသည်မိမိ၌ပါလျက်ဆုလတ်တော်သည်ရှေ့တော်၌ရှိ၏ဟုဇီးအောင်တို့သမီးကိုပြောကြလော့သူတို့သည်တန်ရှင်းသောသူထာဝရဘုရားရွေးနှုတ်တော်မူသောသူဟု၍၎င်း တင်သည်သူတစ်ပါးမစွန့်ပြစ်စီပင်သောမြို့ဟူ၍၎င်းသမုတ်ခြင်းကိုခံရလိမ့်မည်